အခန်းကြီး19အငယ်1မှ30တပန်သာရပြိုင်နှုတ်ကပတော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်းသည်ဣဒရေလအမျိုးအားစကထာဝဲ့၍ပုံပြောလျက်သာရပြိုင်မိန်တော်မူသော စကားကိုဆင့်ဆိုရမည်မှာထူးခြားသောအဆင်းအရောင်များပြားသော အမွှေးနှင့်ပြည့်စုံ၍ရှေလျားကြီးမားသောအတောင်ရှိသော ရွှေလင်းတာကြီးသည်လေဗနုန်တောင်သို့လာ၍အာရစ်ပင်၏အဖျားကိုကင်လျက် အမြင့်ဆုံးသောအညွန့်တို့ကိုချိုးဆိတ်၍ကုံသွဲရာပြည်သို့ချီဆောင်ပြီးလျင်ကုံတယ်မြို့၌စိုက်လေ၏မျိုးစေ့ကိုလည်းယူ၍ရေများရာလေခွင့်၌ပြိုးလျက်မိုးမခပင်ကဲ့သို့ထားလေ၏အရနှိမ့်လျက်ရှေလျားစွာຫນွယ်သောစပြစ်ຫນွယ်ပင်ပေါက်၍မိမိအခက်လက်တို့ကို ရွှေလင်းသာရှိရာသို့ညှို့လျက်သူ့အောက်သို့အမြင့်ထိုးသည်ဖြင့်အကိုင်းအကဲ့ အလက်အညွန့်တို့နှင့်ပြည့်စုံသောစပြည့်နွယ်ပင်ဖြစ်လေ၏။အမွေးထူထပ်၍ကြီးစွာသော အတောင်ရှိသော ရွှေလင်းသားကြီးတကောင်ရှိ၏။စပြည့်ပင်သည်မိမိဆိုင်ရာချောင်းမြောင်းနားမှထိုရွှေလင်းသား၏ခြေဆုကြောင့်ရေကိုရအံ့သောငါသူရှိရာသို့ အမြင့်တွယ်ဝ၍အကိုင်းလဲထိုးလေ၏အခက်လက်နှင့် ပြည့်စုံ၍အတီးကိုတီးသည်ဖြင့် တံမြန်သောစပြည့်နွယ်ပင်ဖြစ်စေခြင်းဟာရေများရအရမြေကောင်းသောလေကွက်၌ထိုအပင်ကိုစိုက်လေပြီတို့ဖြစ်၍အရှင်သာရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာထိုအပင်သည် ကောင်းစားရမည်လောညှိုးနွမ်းစေခြင်းဟာအမြစ်ကိုနှုတ်၍အသီးကိုဆွတ်ရမည်မဟုတ်လော ပေါက်လေသမျှသော အရွက်တို့သည်ညှိုးနွမ်းရကြလိမ့်မည် အမြင့်နှင့်တကား တုတ်တင်ပယ်ရှင်းခြင်းအမှုကိုပြီးစေခြင်းဟံကြီးသောတကူများပြားသောအလုံးရင်းကို အလိုမရှိ စိုက်လျက်ရှိ၍ကောင်းစားရမည်လောအရှိလေတိုက်သောအခါအကုံစင်ညှိုးနွမ်းရမည်မဟုတ်လောကြီးပွားသောလေခွက်၌ညှိုးနွမ်းရလိမ့်မည်ဟု မိန့်တော်မူ၏အငယ်7မှ21 တဖန်သာရဘုရား၏နှုတ်ပတ်တော်သည်ငါစီသို့ရောက်လာ၍ပုံကန်တတ်သောအမျိုးအားတင်ပြောရမည်မှာဤစကားအဘယ်သို့ဆိုလိုသည်ကို နားလည်ကြသလောဘာဘူးလုံရှင်မြင်းသည်ယေရုရှလင်မြို့သို့ရောက်၍ယေရုရှလင်ရှင်မြင်းနှင့်မူတော်မတ်တော်တို့ကိုဘာဘူးလုံမြို့သို့တင်သွားပြီးဆွေတော်မျိုးတော်တဲကတယောက်ကိုယူ၍ဗြိဉ္ဉ်ပြည့်တစ္ဆာတိုက်လေပြီး ထိုနိုင်ငံသည် ယုံညံ၍နောက်တဖန်မထမကြွဘဲတစ္ဆာတော်ကိုစောင့်သောအားဖြင့်သာတည်စေခြင်းငှာအာကြီးသောနိုင်ငံသားတို့ကိုလည်းတိမ့်သွားပြီတို့ရတွင် မြင်းများလူများတို့ကို တောင်းခြင်းငှာတန်တမန်ကိုအေဂရုပြည်သို့ဆေလွတ်၍ပုန်ကန်လေပြီ ထိုတို့ပြုသောသူသည်ကောင်းစားရမည်လောဘေးလွတ်ရမည်လောတစ္ဆာပြက်ပြီးမှ လွတ်ရမည်လော အရှင်သာရဖျားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းအကယ်စင်စစ်ရှင်မြင်းအရာ၌ခံထားသောရှင်မြင်း၏တစ္ဆာကိုမယုံမသိပြု၍ပရိညင်ကိုဖျက်သောကြောင့်ထိုရှင်မြင်းနေရာဘာဘူးလုံမြို့အလယ်၌တေရလိမ့်မည်ဖာရောဘီန်ဒီလဲလူများတို့ကိုတတ်ခြင်းဟံအာကြီးသောဘူပါအလုံးရင်းများနှင့်အတူ မြေယိုးတို့ကိုဖို့၍ ရဲတိုက်တို့ကိုဆောက်တော်လဲသူအဖို့စစ်တပ်၍မနိုင်ရအကြောင်းမူကားယေရုရှလင်မင်းသည်လက်ချင်းရိုက်ပြီးမှတစ္ဆာတော်ကိုမယုံမသိပြု၍ပရိညင်ကိုဖျက်လျက်ဤအမှုအလုံးစုံတို့ကိုပြုသောကြောင့်ဘေးမှမလွတ်ရထိုကြောင့်အရှင်သာရဘုရား မိန့်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းအကယ်စင်စစ်ငါ၏တစ္ဆာကိုမယုံမသိပြု၍ ငါ၏ပရိညင်ကိုဖျက်သောအပြစ်ကို သူ၏ခေါင်းပေါ်သို့ငါတက်ရောက်စေမည်ငါသည်ပိုက်ခွန်နှင့်အုပ်၍ငါ၏ကြောခွင်းနှင့်ကြောပြီးလျင်ဘာဘူးလုံမြို့သို့ဆောင်သွားမည်ငါကိုပြစ်မှားသောအပြစ်ကြောင့်ထိုမြို့၌ငါစစ်ကြောစီရင်မည်သူထံမှပြေးသောသူများနှင့်သူရဲများအပေါင်းတို့သည်ဓာဖြင့်ဆုံးခြင်းသို့ရောက်၍ကြံကျွင်းသောသူတို့သည်အရရတို့ကွဲပြားကြလိမ့်မည် ငါထာဝရဘုရားမိန်တော်မူသည်ကိုတင်တို့သိရကြလိမ့်မည်ဟုမိန်တော်မူ၏အငယ်22မှ24တပန်းအရှင်သာရဘုရားမိန်တော်မူသည်ကမြင့်သောအာရစ်ပင်၌အမြင့်ဆုံးသောအညွန့်ကိုငါယူ၍စိုက်မည်အညွန့်ဖျားတို့တွင် လူသောအညွန့်ကိုဆိတ်၍မြင့်မြတ်သောတောင်ပေါ်မှငါစိုက်ပြိုးမည်အမြင့်ဆုံးသောဣတရေလတောင်ပေါ်မှ ငါစိုက်ပျိုးပြီးမှအခက်အလက်နှင့်ပြည့်စုံ၍အတီးကိုတီးသည်ဖြင့်ကောင်းမွန်သောစပြည့်နွယ်ပင်ဖြစ်လိမ့်မည်ထိုအပင်အောက်၌၎င်းအခက်လက်အရိပ်၌၎င်းကဲ့မျိုးအပေါင်းတို့သည်နေရာကြကြလိမ့်မည်ငါထာဝရဘုရားသည်မြင့်သောအပင်ကိုနှိမ့်၍နှိမ့်သောအပင်ကိုချီးမြှောက်ကြောင်းစိမ့်လန်းသောအပင်ကိုတွေးချောက်စေ၍တွေးချောက်သောအပင်ကိုစိမ့်လန်းစေကြောင်းများကို တောတစ်ပင်ရှိသမျှတို့သည်သိရကြလိမ့်မည်ငါသာရဘုရားသည် စကားတော်ရှိသည့်အတိုင်းပြုမည်ဟုမိန်တော်မူ၏